ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာတော်ရ၌ဟောကြားတော်မူသောကိုမှုကိုစစ်ပါတရားတော်သတ္တဝါရမသတ္တဝါရံသတ္တဝါရမဝေဒုက္ခမူပန်တုဒါရလူရင်းတောင်းတဲ့မေတ္တာဆုရှင်တွေပါတော့ကျေးဇူးအားလုံးမှာလွံ့ရောက်ပါလို့ဤလွံ့ရောက်ပါစေတည်းဒါပဲတင်နေ ဟုတ်ကလားဟဲ့ဒါတော့စီရခြင်းအပေါင်းမှလွတ်မြောက်ခြင်းလည်းဆိုချမ်းသာခြင်းပါတယ်လို့ပြောတာနဲ့အတူတူရဒီစီရခြင်းအပေါင်းမှလွတ်မြောက်ခြင်းလည်းဆိုတာနဲ့ချမ်းသာခြင်းပါတယ်ဆိုတာသက္ကလုံးနာဖွေတာကြောင့်သဘောတူတူဒါတော့တို့ဒီရှိနေတဲ့ဟိုတရားဓမ္မအားလုံးမှာပဲလူနာမြောက်တဲ့ခြင်းကသာပြီးချမ်းသာခြင်းသူကြီးရ ဟင်မချမ်းသာခြင်းကိုရှိနေလားဗျာဟုတ်ကလားဟဲ့ဟင်ချမ်းသာကိုချမ်းသာကြရလားမချမ်းသာခြင်းလို့လားချမ်းသာခြင်းရတာပဲဘာလို့မချမ်းသာတော့အဟုတ်ကလားဟဲ့အေးတို့ပါတော့ကွယ် ပျော်ရွှင်ခြင်းနဲ့ချမ်းသာခြင်းဆိုတဲ့နှစ်ခုကိုသူမပွဲသေးဘူးမပွဲပါဗျာအဲ့တော့ပျော်ရွှင်တာကိုပဲချမ်းသာတယ်ခြင်းပြီးတော့အပျော်နောက်လိုက်လို့ခြင်းရတာအဲ့ဒါပြီးမလို့တဲ့အစီရဟင်အဲ့တော့ပျော်ရွှင်တာတော့ဘယ်အရသမားလည်းပဲသူကြိုက်တာလေးနဲ့တွေ့ရင်ပျော်ဘူးလားဗျာသူအရတော့ပြီးဘူးပဲချမ်းသာရလားဟဲ့သူဘယ်သမားကဟောဟဲ့ သိချမ်းလာလို့လားဟဲ့ဟင်းတို့ပါတော့ကြံတဲ့ဟိုကိတာတွေမှန်းများလဲပင်ဟာမျိုးမသူအပျော်နောက်လိုက်တာကြီးတယ်ပဲအဲ့တော့အပျော်နောက်လိုက်တဲ့အတွက်ကိုပျော်ပြီးတဲ့နောက်ကိုတို့ချမ်းသာရလားအဲပျော်ပြီးမချမ်းသာသေးရင်လမ်းမတည်သေးဘူးဟင်ပျော်ပြီးနောက်ချမ်းသာရင်တော့လမ်းတည်မယ် အဲ့တော့တို့ဒီနေရာမှာလည်းအပျော်ဘူးပဲချမ်းသာတယ်ထင်နေတယ်အပျော်ဘူးပဲချမ်းသာတယ်ထင်ပြီးတော့အပျော်မှာပဲဆုံးနေတဲ့အတွက်တို့တရားဓမ္မတွေပြောပြီးနောက်ဆင်းရဲရကြပြီဟင်တို့အိမ်တော်သားမွေးစုတာတွေလည်းပြောခြင်းရချမ်းသာခြင်းလိုပဲဒီဝါကြနေတာလည်းချမ်းသာခြင်းလိုပဲချမ်းသာခြင်းလိုလုပ်လိုက်ကြတာဘယ်မှာချမ်းသာလို့တော့ အဲ့ဒါအပြိုဘူးပဲချမ်းသာတဲ့ထင်နေတာဗျအပြိုချမ်းသာတဲ့ထင်တော့ပျော်တာနဲ့ပဲသူဆုံးနေပြီအဲ့တော့ပျော်ပြီးရင်ချမ်းသာမှသူအာယုံမှာဟုတ်ဗျာဒီပျော်ပြီးချမ်းသာရကြလေဦးမယ်ပျော်ပြီးနောက်ဆင်းရဲလို့ရှိရင်တော့အဲ့ဒါသူအပြိုစိတ်လည်းမဖြစ်နိုင်ဘူးနမ်နမ်မှန်တော့ လမ်းမလည်းဖြစ်နိုင်ဘူးအပျော်တဲ့အပျော်စိတ်လည်းမဖြစ်နိုင်ဘူးဟုတ်ကလားဗျာအဲ့တော့တို့ကူဟာရောသူတကာတော်မတွေကပျော်ခြင်းယုံနေမလားချမ်းသာခြင်းလားဟုတ်ကလားဒီချမ်းသာစိတ်ကိုရောက်အောင်ယူနိုင်ရင်တော့ပျော်ဖို့ရမခဲဘူးမောဒီတိုင်းမှာပဲအပျော်စိတ်ကိုရောက်အောင်ယူနိုင်ရင်လည်းချမ်းသာဖို့မခဲဘူးမော တဲ့အပျော်တူးနဲ့ချမ်းသာတူးတွေ့ရင်တော့အပျော်ပြီးလို့သိရမှာလေဟင်ချမ်းသာပြီးလို့သိရမှာလေဗျအဲအဲ့တော့သူပျော်ခြင်းလို့ရှိရင်လည်းချမ်းသာပြည့်နဲ့ပျော်နေအောင်ကြိုးစားကြအဲ့တော့ချမ်းသာပြည့်နဲ့ပျော်အောင်ဆိုတာဘာလို့ရမလို့ဘေးအာယုခံစားခံစားအကြောင်းကြည့်ဖို့လိုအပ်ပါတယ် ဟင်သူရဲရင်ပြောပါဘူးဝဲနွားလေးရှင်ငါတဲ့ရှင်ရှင်တော့တောက်တင်လာပါပဲသူနဲ့ဘယ်မကွာကြဘူးခဲ့သို့တော့ရေတောက်ပြီးပါဖြစ်နေသို့မဟုတ်ဖြစ်နေတဲ့ဝေဒနာဟာရေတောက်လို့လို့အကြောင်းမသိဘူးဖြစ်ဖြစ်မဲ့အကျိုးလည်းသူမသိဘူးဘယ်မှာတော့အတွေ့မှာပဲဆုံးတယ်လို့ပုဂ္ဂလာဟိဟင် အဲ့တော့တို့ဒီနေရာမှာအဲပျော်ပြီးချမ်းသာခြင်းကိုခံစားလို့တဲ့အာယုံကိုအကြောင်းကိုလည်းပြီးပါအကျိုးကိုလည်းပြီးပါဟုတ်ကလားအဲ့တော့ဒီကနေ့ဘိုက်အောင်မယ်ဆိုပြီးပါလိုက်ရဲ့မနီးရငလူပြီးစားလို့ကိုအကြောင်းကံနဲ့ပြီးရမယ်ဒါဒီကနေ့ငလူပြီးစားတယ် လက်တင်ကပိုင်အောင်မယ်ဆိုတာလည်းအကျိုးကိုလည်းမြင်ထားလိုက်ကြဦးဟင်ဒီလိုဒီဒီကနေ့ပိုင်အောင်တာဒီမနေ့ကငရုတ်ပြီးစားလို့တို့မဟုတ်ဒီကနေ့ငရုတ်ပြီးစားခဲ့ရင်လက်တင်ကပိုင်အောင်မယ်လို့သိထားတဲ့ပုဂ္ဂိုလ်ကဒါမတည်ဘူးဆိုရင်ဘေးကနေကြောင်မာလို့ခိုင်းဖို့လူသေးလို့လားအေးဘိုင်အောင်နာမခံနိုင်မစားပဲနေရုံကြည့်တာဟင်တောင်းယုံပဲကြည့်တာဗော အဲ့ဒါဘေးကပြောဖို့မလိုပါဘူးဗျာသူ့ကိုယ်သူမခံနိုင်သူ့ဟာသူပဲကြောင်သွားပါလိမ့်ဟင်ဘောကအကြောင်းသိသွားပြီဟုတ်ကွအကျိုးကိုလည်းသိသွားပြီဟုတ်ကွအေးအဲ့တော့အဲ့ဒီအကြောင်းအကျိုးပြီးအောင်ပါလို့ရမလို့တရားအားထုတ်ရမှာဟုတ်ကလားအဲ့တော့တရားအားထုတ်တယ်ဆိုတာလည်းပဲသူတရားဓမ္မတွေတော့ဟာတရားအားထုတ်တယ်ဆိုတော့စာအုပ်ထဲကဘုရားဟောကြီးလို့ထင်ပါလေမှန်ပါဗျာ တရားဟောတရားမရှိပါဘူးဒီလိုလေးပဲပြောပြရစီဒီလောက်ပြောလိုက်ရင်ကြောင်သွားလိမ့်မယ်တရားကဘုရားမပွင့်ခင်ကတည်းကရှိပြီးသားဘုရားရှင်ကသူ့ရဲ့ဘုတို့ပါတော့ရှိသမျှစိတ်ဓာတ်တွေရှိသမျှကိလေသာတွေအကုန်လုံးကိုအသွဲသီးတွေကိုပယ်သပြီးတော့သူကိုယ်တိုင်အထဲသီးတွေပေါ်လာတဲ့ခါလာကျတော့ဒါကတော့မှားတယ် ဒီလိုအာယုံပြည့်တော့မှန်မကွဲလို့သူကအမားနဲ့အမှန်ခွဲပြတာပဲရှိတယ်ဗျ။တရားကတော့အရင်ကတည်းကရှိပြီးသားကြီးဗျ။တရားမပွင့်လည်းရှိတရားဖျားပွင့်လည်းရှိတရားဟင်လောကဆိုတာရှိသမျှအပြည့်နဲ့အပြည့်ကရှိနေတာပဲဗျ။ဟင်အဲ့တော့တတလောကကြီးတဲ့အင်းတို့ဘာတော့ဩကာသလောကဆိုတဲ့တရားမယာကြီးနဲ့ရှိတယ်ဆိုတဲ့အပြည့်ကလွတ်မလားဗျ။တဲ့တဘာဝရှိတယ်။ အဲ့ဒီဩကာသလောကပေါ်မှာတတ္တဝါပေါ်လာလို့တတ္တလောကဖြစ်လာရင်ဟောရှိတာပဲအပြက်ပြီးအပြက်တဘာဝအဖြစ်ဆိုတာအပြက်တစ်ခုနဲ့တစ်ခုကြာပြောတာပါဗျာအဖြစ်ဆိုတာမရှိပါဘူးဥပမာမဲ့ခကြီးသွားတဲ့နေရာမှာရှည်တလန်းလမ်းမှုရနောက်ရှိတော့ကလေးထောက်တာကိုပဲအဖြစ်လို့ပြောရမှာဟင်နောက်ရှိတော့ကလေးခဏထောက်တာပဲအဖြစ်လို့ပြောတာအဲ့တော့တို့သာတော့တော့လောကဆိုတာ အပြည့်ပြီးအပြည့်ကိုဆိုလိုသည်မှန်ပါဗျာအဖြစ်ပြတော့မဆိုလိုဟင်တော်တော့ဘာလို့အဖြစ်ပြတော့ကအပြည့်နဲ့ပြည့်ကြခက်တာလေးဟိုဘာလို့တစ်ထောင်နားလိုက်တာလေးကိုပြောတာအဲ့တော့တို့တတဝါကြီးကအပြက်ကနေအပြက်အပြက်ကနေအပြက်အဲ့လိုသွားနေတာဟဲ့အဲ့တော့တို့တက္ကရာတော်မတွေလည်းဘယ်လိုသွားနေကြသလဲမထင်ပါဘူးညာ ခင်ဗျားတို့စစ်ကနေစစ်ကြီးနဲ့လုပ်နေကြတာအပြစ်ကနေပြတ်လို့သူဘယ်လောက်ရှိတော့ခင်ဗျားတို့စစ်ကနေပြတ်သွားနေတာဟုတ်ကလားတို့တော့မသိတော့ဗျဘီရလည်းလှမ်းပြီးတော့တတိပေးတယ်သူခွေးဆိုမောင်ခွေးဆိုပါတော့တော့ခွေးကြီးကြောင်းနေရတော့ခွေးတရားဟောမှဖြစ်မှာပါဟဲ့တို့တရားကခွေးကြီးကြောင်းပဲဟင်အဲ့တော့သူ

သက်သိကြတာမပွင့်ခင်ဗျားကြုံကြောတော့ခင်ဗျားတို့တော့ရှိနေမှာပါကြုံကြောတော့နေမှာပါဟင်အစ်တယ်ပဲခင်ဗျားတို့ထင်နေတာဘေးကနေဝိုင်းတော်နေတာစိတ်ကောင်းဟင်စိတ်ကောင်းကြီးကြက်နေပြီစိတ်ကောင်းကြီးကြက်နေပြီလို့ပြောတာဒါဘေးကဝိုင်းတော်နေကြတာဟုတ်ကဲ့ဟဲ့ဒါကဥကွေရနေတော့သူ့သားသမီးတွေရတယ်သူတို့အဖို့လေးတွေဟဲ့ဆော့ကြအောင်ပါ ဟောတော့ဟောအိမ်တော်ရဲ့သားကြတော့သာသမီးကြီးသူသာသမီးကြီးကသာသမီးရတော့အိမ်သာသမီးကြီးကဘယ်လိုခေါ်တော့အဖိုးခွေတဲ့ဟင်ပြက်ပြီးဥခွေးကြည့်ပြီးလို့လားဟောမျိုးပြောရတာကဖိုးခွေတဲ့ဗျအဲ့ဒါကိုဘေးကနေနှမ်းပြီးတော့ဟိုသူ့အရွယ်နဲ့ထောက်တန်အောင်နှမ်းပြီးတော့တတိပေးနေတာအဲ့ခဏကြီးပြက်နေကြီးပြက်နေကြီးအဲ့ဒီမှာကြီးရငါခွေးရမောင်ခွေးရကိုခွေးရ ကူးခွေးရအဖိုးခွေးရဒါအပြည့်ပြီးအပြည့်သွားတာမဟုတ်လားဘယ်မှာဖြစ်တော့ဒီခင်ဗျားတို့ဘယ်မှာတော့ဖြစ်အဲ့ဒါပဲလောကအပြည့်ပြီးအပြည့်ခံနေခြင်းဒီလောကသာတို့တော့လုံတတိပလုံတတိဒီလောကအပြည့်ပြီးအပြည့်ခံနေတာကိုပြောတာဟုတ်ကလားဗျာဒါကတို့ကပြောတာဟဲ့ အဲဒီခွေးကြီးရတဲ့တခါပြန်ပြီးတော့သူ့ကိုယ်သူ့လည်းဝန်ခံတယ်ငါကလေးဘဝဒုက္ခပေါ်ကွာပါလိအဲ့ငါသာသာဘဝကြတော့ကွာနဲ့သူ့ကိုယ်သူလည်းငါပြက်နေပါတယ်ပြောတယ်ဗျမှန်ပါဗျာဒါတော့သူ့ကိုယ်တိုင်ရောသိလို့လားမှန်ပါဗျာဟောဗျာမတည်ရဲနဲ့ပြောကြတာဒီခင်ဗျဘင်းကပြောသူကပြက်တာမြင်လို့ပြောတာလားမှန်ပါဗျာဘာလို့ပြောတာလဲခင်ဗျတို့လည်းမတည်ရဲနဲ့ပြောတာပါမှန်ပါဗျာဘယ်သူက

လူလူဖြစ်တော့လူကိုတိုက်ကုန်လေးတွေအဲသင်္ခါရတော့ကရောအပြည့်ပြီးပြည့်ပဲမဟုတ်ဘူးလားအင်းဒါနဲ့သွားနေကြတာကွယ်သွားနေကြတာလေအဲ့ဒီလောကကြီးရဲ့ပြည့်နေတဲ့အကြောင်းလေးကိုပြီးအောင်မှားရမှာပါအဲ့တော့ဒီတရားဒီဖရာပွင့်မှာပေါ်လာလားဖရာမပွင့်ရင်ငါတွေကရှိတာလားဘုရားရှင်ကရှင်းဦးစွာပြီးတဲ့အတွက်သာ ဖရာတရားတော်လို့ပြောရတာဗျမှန်ပါဗျာဟင်ပြီးတော့ဖရာပိုင်ဆိုတော့ခင်ဗျားတို့ဖရာပိုင်လို့ထားမနေနဲ့ကိုယ်ကြည့်တဲ့တရားကိုယ်ပိုင်ပါလေမှန်ပါဗျာကိုယ်ခန္ဓာရဲ့အပြည့်ကိုဖရာပိုင်မလားမှန်ပါဗျာဟင်ဟင်ကိုယ်ရဲ့ခန္ဓာမှာရှိနေတဲ့ရုပ်စိတ်နာစိတ်တွေပြည့်နေတာဖရာမပိုင်ပါဘူးဗျာအဲ့တော့ကိုယ်တရားကိုယ်ပိုင်တာပါဗျာ အဲဓမ္မရာသာတရားမင်းကြီးအဲတရားကိုဖျားခြင်းရဲ့တရားဆိုလို့တို့အထင်ကြီးမနေနဲ့ဒီကိုလုံးနေတာတွေရဲ့အပြက်တီကိုပြောတာအဲ့ဒီပြည့်နေတဲ့သဘောလေးကိုပဲတရားဟင်အဖြစ်ဆိုတာတော့အပြက်ကြားမှုဒီမှာထည့်စကားပြောတော့ပြန်မလို့မပြောတော့ပါဘူးဗျာမှန်ပါပါဗျာအပြက်ပြောရင်ဖြစ်ကသူ့ကြားလေးပါပါလိမ့်မှန်ပါပါအဲ့တော့တို့တရားအားထုတ်တယ်ဆိုတော့ အဲ့ဒီအကြောင်းလေးသဘောလေးသိဖို့ပါအဲ့တော့တရားအားထုတ်ခြင်းလေဆိုတဲ့ပုဂ္ဂိုလ်တိုင်းကတရားရဲ့သဘောအကြောင်းကိုမှမသိရင်ဘယ်လိုလုပ်အားထုတ်မလဲတို့ပါတော့ကွညာကုံကနေပြီးမင်းကုံလာတဲ့ပုဂ္ဂိုလ်ကလည်းဒီသွားလမ်းလေးအကြောင်းမသိဘဲနဲ့သွားလို့ရသလားအဲတခြားဒေသဒေသတွေလည်းလာကြပါများဘူးချမ်းပြီးရောသုံလို့ပါအရပြမနာသာပြီးပြ ဒီကလာတဲ့ခါတွေကဟောဒီဝင်းကုန်းဆိုတဲ့ဟာလေးကိုဘယ်နေရာပါတော့မသိဘဲနဲ့သွားလို့ရသလားအင်းမရဘူးအဲ့တော့တရားအထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေတရားရဲ့အကြောင်းလေးကိုရှင်းဥစွာသိထားပါအဲ့ဒီအကြောင်းလေးသိလို့ရှိရင်ဒီအကြောင်းရောက်ဒီအကျိုးဘောဒီဟုတ်ကဲ့ဒီအကျိုးဖြစ်ပေါ်နေခြင်းဒီအကြောင်းကြောင့်ဆိုတာသူကသူကသူကွဲလာနိုင်မယ်သဘောပေါက်ကြလား အဲ့တော့တို့တရားအားထုတ်တယ်ဆိုတာအဲ့ဒီသဘောလေးကိုသိအောင်ပါဟင်တို့မနက်ကကောမယုတ်ပြီးပါသေးလားပါပါဗျာမယုတ်ပြီးစားလို့ရှိရင်မယုတ်ပြီးအကြောင်းသိအောင်အဲ့ဒီမှာမှတ်သားပါမှန်ပါပါဗျာငရုတ်ပြီးအကြောင်းလေးကိုသိသွားလို့ငရုတ်ပြီးလေးရဲ့သဘောတတ်သိသိသွားရင်ငရုတ်ပြီးတရားခဏတော့တွေ့သွားတာမှန်ပါပါဗျာကဲတရားပဲမှရှားမလဲမှန်ပါပါ ဟုတ်ကလားဟင်တရားဟိုတို့ကြောင်းသွားရှားဖို့လူသေးသလားအဲအချင်းကနဝင်ကားတွေထောက်တည်ဖို့လူသေးသလားအဲတော့အာယုန်နဲ့မိမိရဲ့အခန္ဓာနဲ့လာတိုက်ခိုက်တိုင်းအဲ့တိုက်ခက်တဲ့နေရာပတိလေးတောင့်ကြတာပြီလာချင်းအားလာကြမှတ်ကြည့်လားမှန်ပါပါအကြောင်းသိချင်မှတ်ရမှာပေါ့ဟုတ်ကလားအကြောင်းသိချင်မှတ်ပေါ့ဒီဒီနေရာအကြောင်းကိုသိချင်ဒီနေရာရှိပေါ့ ကြည့်တယ်ကျူတယ်မှတ်တယ်အဲ့ဒါအတူတူပဲဟုတ်ကလားငါငရုတ်ကြီးအကြောင်းသိရင်ငရုတ်ကြီးရှာမှာစနေတာမဟုတ်ဘူးလားအဲ့ဒီနေရာကိုကြည့်ဖို့ကြည့်ကြည့်ရဖို့ဟုတ်ကလားဗျာအဲ့တော့ငရုတ်ကြီးလေးစားနေရင်လေငရုတ်ကြီးစားတဲ့တရားလေးကိုအားထုတ်ကြသားမှာငရုတ်ကြီးရဲ့အကြောင်းလေးလည်းသိသွားအောင်အဲ့ဒီငရုတ်ကြီးကိုစားနေတဲ့မိမိရဲ့ အမှုကိုလည်းပေါ်လာအောင်ပေါ့အဲ့ဒါကိုပဲသူ့စာလို့ကမ္မထာထိုင်နေလို့ခေါ်မှန်ပါပါဗျာဘာဖြစ်လို့တော့ငရုတ်သီးစားမှုကြီးထင်တယ်မှန်ပါပါဟင်သူ့ဟာသူနေငရုတ်သီးကြီးကိုယ်ကကြိုက်တော့ယူစားရမို့လားအဲ့တော့စားမှုပေါ်မလာဘူးလားအဲ့ဒီစားမှုဘသူစားတာတော့သူ့စာလို့တော့ပြင်ဘသူသီးစားတယ်လေဒီငရုတ်သီးစားသူရဲ့ပိုင်ရှင်ကဘသူလဲဘာကြောင့်စားတယ်လဲ အဲ့ဒီအမှုကိုဒီသုံးချက်နဲ့ညီအောင်အဲ့ဒီအမှုကိုငရုပ်ကိစ္စမှုသိရမှာမသိသူကတော့ဘာပြောငါပါတယ်ပဲပြောမှာပေါ့သတ်တော်ငါပါထောက်ွားငရုပ်ပြီးနေဟုတ်အခုပြောတော့ဘာလို့အရန်ကိုတတ်တာရန်မေးလားဟင်ခဏတို့ကြားရတာကတော့ဘာလို့အရန်ကိုတတ်တာပဲဆိုအရန်လို့ပါသေးတယ်ဗျဟုတ်ကလားဟဲ့ သာခတော်ကနော်တည့်တယ်မစားဘူးကွာအယံစကူညာဟုတ်ကဲ့ဘာလို့လို့အယံလေးရဆဲရရသေးဒီညာနေတော့ခဏတော့တည့်တော့မတည့်ပါဘူးဘယ်တော့တည့်မလို့ခဏတော့တည့်ကျင်လာလားဒါပေါင်ကျွတ်ကျင်လာလားဘာလို့ခဏတော့ညာလာတော့မသိမသိတော့လားဗျာဟင်မှန်ပါဗျာအဲ့တော့ပါတယ်ကငရုတ်ပြီးအယံစာထားပဲဟင် ငါစားခဲ့တာပဲနဲ့ကျွန်တော်ဒါနဲ့ပြီးတာအဲ့တော့ငွေရုပ်ပြီးစနေတဲ့ချိန်မှာဘသူပြီးစားတယ်လေစားသူရဲ့ပိုင်ရှင်ကဘသူလဲဘာကြောင့်စားတယ်လေဓာတ်ပုံအောင်ပြရတာအဲ့ဒါငွေရုပ်ပြီးစားမှုဟင်အဲ့တော့အဲ့ဒီမှာဟိုတို့ဘာတော့လာနိုင်မဲ့စားကျင်လို့စားတယ်လို့ပြောမှာအဲ့တော့စားကျင်တဲ့စိတ်ကသူတိတိကျကျဖြစ်မနေဘူးလားမှန်ပါပါဟင် အဲသူစားခြင်းစိတ်ကလည်းပြောမှာပေါ့သူမစားဘူးပဲနဲ့စားသူဆွဲမှာဗျအဲ့တော့ဝါပေးလို့သူကြည့်တာဟင်အဲ့တော့သူဝါပေးလို့ကျွန်တော်သိတာပါပါဟိုတို့ဘာလို့သိတဲ့ဘက်ကလည်းသူ့ဘက်ကငင်းချက်ထုတ်မှာပဲအဲ့တော့ဒီအမှုကိုစစ်တဲ့နေရာမှာတို့ဘာတော့အဲပကံကဟိုကိုရင်းနဲ့ပါတင်ရခိုးမှုသိရသလားမလွယ်ဘူးဟင် သကံကကိုင်းကိုင်းနဘာတင်ရခုသာလာကြဘူးလားကြားပါဗျာအဲမောင်ကြပန်းတဲ့တုန်းကသူ့နာမည်ကမောင်ကြံဖန်လို့ခေါ်တယ်ကျန်ရန်ဖန်မှန်ပြောတော့လို့ကိုရင်ကြီးကဘုန်းကြီးကျောင်းကတင်ရကိုခိုးတာအဲခိုးတာကျွန်တော်မိမာတဲ့ကြောက်အဲ့တော့မောင်ကြံဖန်ကိုသွားပြီးတော့ကိုကြီးတောင်းရတယ်ငါတို့လူသားမှာကွာအဲ့ဒါပါရင်တော့အဲလွယ်တယ်ကိုရင်ကြီးကိုအောက်ကနေတော့ခင်ကြီးကိုကုန်းပြီးသွားမှာတဲ့ ကိုယ်လေးကအဲ့ဒီဘောကိုသင်ပြီးလို့ပြီးကြတော့အဲ့ဒီသင်ရဦးအောင်ဝင်ရမှာဒီလိုဘောဝင်လို့ဝင်လေးကအဲ့ဒီသင်ရဦးကိုနှိုက်ပြီးယူလာခဲ့ပြီးသူတို့ဝေစားမှာပေါ့ဘုန်းကြီးကများမေးတယ်လို့ရှိရင်ကိုယ်ကြီးကပြောမှာမှန်လားပါဗျာဒီရှင်ဘုရားရဲ့သင်ရဦးကြီးတဲ့သင်ရဦးကြီးတဲ့နေရာတပည့်တော်မော့တော်မရှိဘူးပါဘူးလို့ပြောမှာကိုယ်သင်ရဦးကိုကြွားတာတော့မော့ရှိလို့လားအဲကိုယ်လေးကိုခေါ်ပြီးတော့လဲမှန်လားပါဗျာ တပည့်တော်အရှင်ဘုရားပြည့်ဥောကိုခြိတော့တစ်ခါမှမချဘူးပါဗျာလို့အဲ့ဒီဟုတ်ပေါ်ပေါ်နိုင်မှာမလားအေးဒီမှာလည်းဒီတိုင်းပဲတို့ဟိုဘက်ကတော့သတ်တာကတို့ရှားရတယ်နဲ့သိတာကစိတ်ကမူလားဟဲ့ပြီးတော့စားကျင်တာကစိတ်ကမူလားဟဲ့စားရတာကပူကမဟုတ်ဘူးလားဟဲ့အဲသူတို့နှစ်ခုနှစ်ခုပေါင်းမှတမှုဗျနှစ်ခုပေါင်းမှတမှုဗျဟုတ် အဲ့တော့ဟိုစတဲ့ဘက်ကလည်းပြောမှာပေါ့ရှားဘက်ကလည်းကျွန်တော်မျိုးဒီကိစ္စမှာစာရုံနဲ့စပါတယ်ကျွန်တော်မျိုးဒီကိစ္စကိုအနှိမ့်မသိပါဘူးလို့ပြောမှာပြောပါပါဗျာဒီပဲသိတော့လေအင်းတို့သိတဲ့ဘက်ကတော့ကျွန်တော်မျိုးဒီကိစ္စသိတာသိရတာကလုံးဝမပါပါဘူးလို့ပြောပြောမှာပြောပါပါဒီမှဝင်မစားပဲနဲ့ပါပါဗျာစားတာကအင်းကခြေလေးနဲ့ကြားမဟုတ်ဘူးလားပါပါဗျာသိတာကသိမဟုတ်ဘူးလားပါပါဗျာကဲနဲ့ကဲဒီမှုဘယ်လိုလုပ်သိကြသိကြပါမသိကြပါဗျာအင်း အဲဘယ်အောင်သိရမှာဗျမတက်တလို့ခေါင်းဒီတိုင်းလို့ကိုတင်လို့ဒီတိုင်းပြနေတာဟင်အဲခုနကသင်ရခုမှုသိရတာတဲ့ဆယ်ရင်လားဟင်သင်ရခုမှုလည်းပေါ်ပါမလားဗျကျမ်းတင်ရကျမ်းတင်တော့ပေါ်နေမှာမလားအဲကျမ်းတင်လည်းအမှန်ပဲဟိုကတည်းကဘယ်မှမရှိဘူးတော့ဘူးတကယ်ဟိုဘောကမရှိတာဒီသင်ရတယ် ဟင်ဘာစီစရောမချပါဘူးဆိုသူကရောအဲကျိုးကျင်လဲခင်ဗျာဘောင်းကြအမှန်တိုင်းညာအခုဒီရတဲ့ရုပ်ကလည်းပေါက်ပြန်ရုပ်ပေါက်ပြန်တာဗျနာငါလည်းပြီးယုံပြီးတာဗျအဲ့ဒီသာမှုတကူသူတို့နှစ်ခုပေါင်းမှဓမ္မအဲ့ဒီအမှုလေးကိုစစ်တာပဲကမ္မထာထိုင်လေလို့ဆိုတာအဲ့ဒီအမှုစစ်တာပဲကတော့အဲ့ဒီငရုပ်ပြီးရဲ့စန့်နေတဲ့အကြောင်းလေးကိုသိအောင်ပါဟင် သူတရားရောကြီးကတရားခံဖြစ်တာအဲ့ဒီတရားခံဖြစ်တာမဟုတ်လွန်ခဲ့တဲ့နှစ်တိလာတွေတော့ကသူကျူးလွန်ခဲ့တဲ့ခိုးမှုတတ်မှုကိုဖြစ်တာနောက်ကျောင်းဖြစ်တာမဟုတ်လားဒီမှာရှိတာဖြစ်တာမဟုတ်နောက်ကျောင်းပေါ်အောင်ဖြစ်တာအေးတို့ဒီမှာလည်းဒီတိုင်းပဲအကျောင်းပေါ်အောင်ဖြစ်ရတာတာမှုကြီးလေငရုတ်တိစမှုကြီးကိုအကျောင်းပေါ်အောင်ဖြစ်ရတာအေးအကျောင်းပေါ်တယ်ဆိုတာသူ့သဘောတည်းကိုသိပါတာမဟုတ်ဘူးလား အဲ့သူသဘောသိတာလေးဒီပြင်တရားသိတာလို့ခေါ်မှန်ပါဗျာကဲခဲရင်သလားမခဲရင်ပါဗျာဟင်ဒီတရားဆိုတာလေးကိုဘာသာတော့သဘောပြောတာပါအဲ့တော့ငရုပ်ပြီးမှတော့သူ့တတိသူ့သဘောဆိုတာရှိပါတယ်အဲ့သူ့ရဲ့စမ်းနေတဲ့သဘောလေးစမ်းနေပုံလေးကိုသိဖို့ပါဒီလိုသတ်တာလေးနဲ့ပြီးတာလေးသူတို့ကခုအလုံးလုံးနေပုံလေးဒါလေးပြီးဖို့မဟုတ်ဘူးလားဒါလေးကခုပြီးတော့သူ့အကြောင်းပြီးသွားရင် ဟင်သူ့သဘောပြီးသွားပြီပေါ့အဲ့သူ့သဘောဆုံးအောင်လဲပါငရုပ်ပြီးသားရင်လည်းနိရောဓဆိုင်နေပါလေဟင်ငရုပ်ပြီးသားခြင်းနဲ့သမုဒိယရှိသလိုငရုပ်ပြီးသားနေရတဲ့ဒုက္ခလည်းရှိတာငရုပ်ပြီးဒုက္ခရှိခင်ဗျားတို့ငရုပ်ပြီးမက်ကဘွားရင်ငရုပ်ပြီးနိရောဓရောမဆိုင်နိုင်ဘူးလားဟေးဗျာသစ္စာလေးကငရုပ်ပြီးတောင်နဲ့မှလည်းဝင်နေတာကျန်တဲ့နေရာတွေဟောဘယ်နေရာသစ္စာလွတ်တယ်လို့ရှိသလားအေးအဲ့တော့အိမ်မှာလုံနေတဲ့အာမန္တများအဲ့ဒါ သစ္စာတုံသစ္စာပဲဒီတဲ့ဗျာခင်ဗျားတို့ထုတ်မသုံးတာလို့ဗျာဟုတ်ကဲ့ဟင်ဟိုတို့ဘာတော့ပြီးတယ်ရာဟောပြီးသူသူလည်းဒီသစ္စာလေးပါးနဲ့သိရောက်နေရတာဟုတ်ကဲ့သူသစ္စာပုံပေါ်ဆိုင်ရောက်နေရတို့အလူသမားတွေရာဟောဟဲ့အကုန်လုံးဟဲ့ဟင်သူ့ဟိုပေါ်လို့နေဒါကြပတူသည်သာသမီသာသူရဲ့ပိုင်ရှင်ကပတူနည်း ပါကြောင့်စားတယ်သူများမေးဖို့လိုသေးသလားစားကျင်တာလေးနဲ့စားတာဆိုသေခံလို့လို့ပေါ်လာနေမယ်ငါစားပြီးဒီကနေဝင်ပြောမယ်ဘယ်မှမပြောနိုင်ပါဗျာဟင်စားကျင်တာလေးနဲ့စားတာလေးသူမစားတာလေးနဲ့ပြီးတာလေးဘယ်မလို့ငါပါကြောင့်စားတယ်သူတောင်းလို့ပဲမှန်ပါဗျာဒါအချမ်းသာပြောရတာပေါ့ဒီအဲ့တော့တရားဆိုတာကိုခံပါနေတဲ့အာယုံလေးရဲ့ အကြောင်းလေးဆိုတဲ့သဘောလေးကိုသိဖို့ပါအဲ့တော့မျက်စိနှလုံးပွင့်ခြင်းကမိတ်ခြင်းတွင်ကိုဘယ်အာယုံနဲ့တိုက်တိုက်တိုက်တိုက်ဘယ်အာယုံကိုဆွဲယူဖမ်းယူပြီးခံစားခံစားသူ့အကြောင်းလေးပြီးအောင်တတိလေးနဲ့ကြည့်တာကိုတရားကြည့်တယ်တရားကျุတယ်တရားမှတ်တယ်လို့ပြောတာဗျာဟုတ်ကလားဗျာအဲ့တော့တို့မနဲ့လင်းကလေးကမျက်နာစစ်ကလေးကမျက်နာသေးမျက်နာစစ်ကမ္မထာထိုင်ရပြီရောမှန်ပါပါဗျာဟင် သွားတိုင်းသွားတိုင်းကမ္မထန်ထိုင်အဲ့ဒီအောင်မျက်စိနှလုံးပိတ်ပိတ်ပြောင်းဟင်အဲ့တော့တို့ပါတော့အင်းနာတဲ့ပြစ်တဲ့အမှုအင်းနာတဲ့ပြီးအောင်ဖြစ်ခဲ့ဖျားပြီးကြည့်ကြည့်ဆွဲယူမလားနဲ့ကြတော့ဟုတ်ကလားမိဘကြောင့်ကပြစ်တဲ့အမှုကိုဒီအိမ်ခါနဲ့ပြစ်တဲ့မှုကိုအိမ်ခါနဲ့ပြစ်တဲ့မှုကိုဒီဖျားကြည့်ကြည့်ဆွဲယူမလားခင်လေတော့ ဒီနေရာပြည့်ဒီနေရာမှာပြီးအောင်သိခဲ့အဲ့တော့မအားလို့လို့ဟောပြောပြရစီသေးလားဟင်မမှတ်တလို့တော့ဘာအရှင်ခွန်ကဟင်တရားလည်းရှင်းလာပါတယ်အဲ့သူ့အကြောင်းလေးသိဖို့ပါငရုတ်တိသားငရုတ်တိအကြောင်းသိဖို့ခင်ဗျာသားခင်ဗျာအကြောင်းသိဖို့သူ့အကြောင်းသိလို့သူသဘောလေးသိပြီးသွားရင်ပြီးပြီဟုတ်ပါဘူးတရားပဲ ဒါဘာခိုင်းနေမှာမဟုတ်ဘဲနဲ့အေးအဲ့ဒါဘုရားဟောတရားဆိုလို့ဘုရားပိုင်တာလားဒုလုတာတို့ပိုင်တာလားအဲဒုလုတာတို့ပိုင်တာအဲဒီမှာတို့ငရုတ်ကြီးစားလည်းအပြက်ပြီးပြက်ပဲကွစာပြီးပြက်စာပြီးပြက်အပြက်နဲ့ဆက်သွားတာပဲဒီငရုတ်ကြီးစားတာလည်းယူတဲ့စားတဲ့ကုံနဲ့ကုံပြီးခုပါချမ်းလေးကုန်ကွပါပြီးအပြက်ပြီးပြက်နေတယ်အဲ့ဒါပဲငရုတ်ကြီးစားနေတဲ့ခန္ဓာငရုတ်ကြီးစားနေတဲ့လောကဟုတ်ကလားအဲဘယ်အာယုခံစားခံစား ဟိုတီလုံးပြီးတာပဲကွယ်ပြီးပြီးပြောက်တာပဲကွယ်ဟင်ဟင်တိုင်လူပဲတင်တယ်သူ့ဘာလားသုံးလုံးတိုင်အာယုံရဲ့မိမိရဲ့အကြည့်ကြရဲ့အဲသူတို့တစ်ခုကြာပေါ်ပေါက်လာတဲ့အပိရဲ့မှန်ပါဗျာဟင်တစ်ခါတိတစ်ခါတိတစ်ခါပြောက်တော့သုံးလုံးတိုင်တစ်ခါတည်းချက်ချင်းပြီးတာမှန်ပါသူ့ဟိုဒေရီပြတော်ဘုရားကြတော့မင်းငယ်ဘူးလေကွယ်သူစကားလေးတောင်ပေါ်ကနေပြီးတော့စံကြောင်ကြီးအောက်ကိုဆင်းလာတယ်တင်တယ်သိဘူးလား တို့တောင်ပေါ်ပါလေဟိုတို့ကြောက်တယ်တို့ဘာလို့ဆိုရှိတယ်ပေါ့လေတော်ရောတော်ဒီနေ့တို့ပေါင်းအောင်လို့တို့လားအဲ့ဒါဒီတော်မောတောင်းအောင်ဆင်းလာတာပေါ့လားအဲ့ဒါတော်မောကနေတောင်းအောင်မရောက်ဘူးလို့ဘယ်ဒီဆရာတော်ဘုရားပြောတာမှန်ပါဗျာလက်ခံရလားလက်ခံပါဗျာဟင်လက်ခံပါဗျာအဲ့ဒါကိုယ်တို့မှလက်ခံလို့ရမှာပေါ့အဲ့ဒီဒီစီတောင်းရမြင်နေတာကြီးတို့ကဒီညမှာဖြစ်ဒီညမှာပြက်ဒီညမှာချုပ်တာနောက်အစ်စ်ကသာထိုးထိုးပြီးပြည့်စုံသွားတာဟင် နေရာမှာလည်းပွင့်ချင်းပြီးတာဟုတ်ကလားအဲ့တော့တို့ဒီနေ့တော့ဘာတော့တို့တရားဓမ္မတွေနဲ့မိသားရာဆိုရင်တော့ဘာတော့အိမ်လုံးကမ္မထမ်းပေးရမှာပေါ့အလုံးလုံးရင်းနဲ့ကမ္မထမ်းထိုင်သားမှာဟင်တို့ဥမောတိတုံကြီးပြောတဲ့စကားဆိုတာကိုယ်ထုံရင်းစိတ်တိုက်စိတ်တိုက်ရင်းကိုဖို့အလုံးလုံးခင်ဗျာကမ္မထမ်းထိုင်ရပါဟင်တို့တော့တောင်းနဲ့လိုက်မနေနဲ့ဘုံတောင်းနဲ့သွားမနေနဲ့ဟဲ့ဟင် ဟင်ကိုကြည့်တာကိုကြည့်တာဘသူသွားမေးဖို့လူသိလို့လို့သမဏအားတို့တဲ့ဆိုကိုလုံးတာကိုကြည့်တာပဲကိုလုံးတာကိုကြည့်တာဘသူမှမေးမနေပါနဲ့ကြာသိရပါလိမ့်မယ်ကိုကြည့်ခြင်းတဲ့နေရာကအမြဲတမ်းရှိနေသားမှာဟင်ဒီနေရာမတင်တာဒီနေရာကအမြဲရှိနေတွေ့လိမ့်ဟုတ်ကလားအဲ့တော့အိမ်လုံးကမ္မတန်သူ့သာတော့ပါသူတော့အပိတ်ခန္ဒီပဋိခန္ဒီသံသနာကာရီဟောတိမင်းခန္ဓာကိုယ်ကြီးရှေ့ကိုပဲတက်သွားသွားတဲ့နောက်ကိုပဲပြန်လဲလာလား မင်းအဲ့ဒီညာကိုအတီလေးနဲ့ကပ်ပြီးလုပ်လိုက်ကွာအတိကဆိုတာတတိပဲမဟုတ်လားဟင်ဟင်မတိစိတ်ကလေးနဲ့ပဲပြီးပြီးပြီးလုံးတဲ့ကြည့်ကိုတိုးသွားတဲ့ခါလေးလေနောက်ကိုပြန်ဆုပ်တဲ့ဒီတိုင်းပဲလေလားဟင်အာလောကိဒီဝီလောကိဒီသံသာနာခါရီဟောတိတဲ့မိမိမျိုးလုံးလေးကိုဘေးဝန်းကိုကြည့်ကြည့်တဲ့ရှိရှိတဲ့အဲ့ဒါလေးလေး မှတ်သိစိတ်ကလေးနဲ့မင်းကြိုးစားလိုက်တဲ့အဲ့တော့သွားလို့ကမ္မထံအမအားဘူးလို့ပြောပြရလို့သလားသွားသွားကမ္မထံထိုင်ပါတဲ့ဆိုမှပဲဒါပဲဟောဗျာဒါသမသင်္ဃကာရသွားတို့သမာတိပဒနာသူရဖွင့်ရမှာလေဟုတ်ကလားပြီးတော့တမိန်ပြီးဒီတပါပတာရီဒီသမ္မာနာခါတွေဟောစီတဲ့ ရှိတော့ဘူးပဲဖြစ်ဖြစ်ပဲဘူးပဲဖြစ်ဖြစ်ကိုယ်ရင်လည်းကိုယ်တဲ့အတိုင်းလေးတွေကဖန်ရင်လည်းဖန်တဲ့အတိုင်းလေးအဲ့ဒါလေးပဲမသိသိကလေးနဲ့မင်းနေလိုက်သမ်းကွာဟင်အဲဒီနေရာမှာဖြစ်တဲ့မှုဟုဒီနေရာမှာလည်းပွဲအပြီးဖြစ်တာမဟုတ်လားဟေးဘုရားကြည့်ကြမှာဆွဲอยู่မလားနဲ့ဒီပြီးတော့ဘုရားကြည့်ကြမှာသူတို့ဘာလို့ဘုရားဘွားနှစ်ပူနှစ်ခါလုပ်ပြီးတယ်ဟင်တချို့ကြတော့လည်းအဆုံးစွန်သောဘဝနောင်ကာလနဲ့နိဗ္ဗာန်နဲ့

ya n'oge ụla aụụlulụ a တို့တူတူမမလုပ်ခင်နဲ့တူတူလူလူကျလို့ရမလားမရပါဘူးခင်တူတူလုပ်ပြီးစစ်စစ်တောင်းရင်မရမလားမရပါဘူးခင်ကိုစစ်စစ်ကြီးလုပ်ပြီးတော့တူတူတောင်းလို့မရနိုင်ဘူးခင်ဗျာအေးအဲ့တော့မင်းပြီးကြတဲ့နင်းနေလို့ကိုယ်နာပါသေးတယ်နိဗ္ဗာန်ရောက်တာတောင်းချမ်းသာပါပါလိမ့်နိဗ္ဗာန်ချမ်းသာပါတရားမြတ်ကိုနိဗ္ဗာန်ရောက်တာတောင်းချမ်းသာခြင်းလေးပြီးတယ်ဟင်ဒီကကပါပြီးဟဲ့ဟုတ်ကလားဟဲ့ ဟင်အဲ့ဒီခါကျမှဘုရားပေါ်ပြီးခဏတော့တပူနှခါလုံးမနေနဲ့ကိုယ့်အမှုကိုယ်စီခဏတို့သာသနာမှာတောင်းလို့ရောင်းလို့ရတာမရှိဘူးလုံးယူမှရတာအဲတို့ဟာတွေကလုံးယူတာရှိလို့တောင်းရမ်းနေတာပဲမဟုတ်လားအာခင်ဗျားတို့ဟင်ဘုရားကြီးသွားခွန်တော်လေးတစ်ခွန်းလည်းတောင်းပြီးရောင်းလို့ရှိတယ်ဟုတ်လားအဲတော့တော်ရည်လေးကတော့

နှစ်ထသင်္ကန်းကြီးဟုတ်ွယ်ပြီးတော့ကိုယုံသင်္ကန်းဒီသင်္ကန်းကြီးပေါ့ွယ်ပတ္တသွားတော့သပိတ်ပေါ်ဒါတို့ယဟန်ဘာသာပြန်မှာတို့တရားဓမ္မတွေဘာသာပြန်တော့ကားတော့ဆောင်တို့ခြုံတယ်တို့ဖြစ်ဖြစ်အဝတ်သားကိုပဲဖြစ်ဖြစ်ပကံခွဲရောက်ကိုပဲဖြစ်ဖြစ်တဲ့ဘယ်ဟာလေးကိုပဲကံကံသံသန္တာကာရီတဲ့မတ်ပိပိကလေးနဲ့မင်းပြုလုပ်သံကွာဟင်ဟင် ဟင်အဲ့တော့ပသိုးပြင်းနာဖြစ်ဖြစ်ဓမင်းပြင်းနာဖြစ်ဖြစ်ဒါလေးလည်းကမ္မထမ်းမမဟုတ်ဘူးလားအဲ့ဒီနေရာလည်းသူ့အကြောင်းလေးရှိတယ်ဗျသူ့သဘောတရားလေးရှိတယ်ဗျအဲ့ဒါလေးမြောင်ကြည့်တယ်ဗျညခရခိုင်းတာတော့သုံးပါဗျာဟင်ဟင်မအားဘူးလို့ပြောစရာမရှိတော့အောင် ဟင်သူသားသမီးတွေအတွက်ကိုအပွဲစီးစီးနဲ့ပေးသွားတာရဲ့ပြီးတော့တခါအင်းဒီပကံခွဲရောက်တဲ့ကံယုံနဲ့မပြီးသေးဘူးတဲ့ကစားတဲ့နေရာလေးကိုအပီးဒီပီးဒီခါကြီးဒီစားကြီးဒီတဲ့ကဟင်အပီးဒီသွားတော့ဘာလို့အစာလေးကိုခွန့်ခွန့်နဲ့ပြီးပြီးတဲ့အရင်လေးကိုတောက်လိုက်တောက်လိုက်တဲ့ခါကြီးဒီအဲ့ဒီအစာနဲ့ယူပြီးတောက်ပြီးရင်ဝါတဲ့ခါဖြစ်ဖြစ်တဲ့ တာယူဒီတဲ့အဲ့ဒါလေးကြာလေးနဲ့ရက်ခါရက်ခါနဲ့လှုပ်လှုပ်နေတဲ့ခါဖြစ်ဖြစ်တဲ့သာမဇာနာကာရီတဲ့မှန်တိတိကလေးနဲ့မင်းလှုပ်ကြည့်စမ်းကွာတဲ့ဟင်အဲ့တော့အစားလို့တရားပြတဲ့ပြောလို့သေးလို့လားငါပါနေတော့ဘူးကွာလို့ပြောတရားလို့သေးလို့လားဟောဗျာအဲ့တော့စားရင်စားကမ္မဋ္ဌာန်းထိုင်လိုက်ကွာအဲ့ဒါကြောင့်မင်း စားတဲ့အကြောင်းမင်းသားသိတာလိမ့်မကွာအဲမင်းအဲ့ခါကျစားနေတဲ့သဘောတတ်သိလေးလည်းမင်းဝင်လာလိမ့်မကွာတဲ့ဒါပြောတာတင်တယ်ကွယ်အဲဒါနဲ့ပြီးသေးဘူးတဲ့ဗျာပုံစားတာဘတော်ဂါမီတဲ့ဗျာဟင်ဒီကိနေစားတာလေးနဲ့ပြင်လာသွားဆိုရင်လေသာမသာနာကာရီမင်းအဲ့ဒါလည်းမသိစိတ်ကလေးနဲ့မင်းသွန်းနေကြတယ်ပြီးကြည့်လိုက်တဲ့ အဲ့တော့အဝင်သိရေးဖြစ်တယ်လို့ထွက်တဲ့သိရေးဖြစ်ပါလို့ပြောတာရှင်မှန်ပါပါဘယ်အဝင်ကတော့ပဲလို့ကောင်းတာဖြစ်နေလူကြီးလူကြီးကိုတွားသားသေးတယ်တွားသေးလားတွားပါဘူးသင်္ညာကောင်းရင်သာသာနာနာတွားသားသေးတန်ထုံးတော့တွားသေးလားဟာဘယ်လိုထုတ်လို့တိတ်တိတ်ကိုကိုရကိုရပြီးရတာဟေးဟင်ဟင်အာမနေ့ကသားတဲ့ဝက်သားလေးများပြန်ကြည့်လိုက်ရင်ဘယ်လိုဝက်သားလုံးလေးတိုင်းမဟုတ်ဘူးလားဟုတ်ပါဘူးဟင် တော့ကျသားတဲ့ကျသားပတ်ကလေးတိုင်းမဟုတ်လားအဲခမင်းသွားတယ်ခမင်းတိုင်းမဟုတ်လားဒီလိုဆိုခင်ဗျအသက်ကိုကြည့်လို့ကျအဝင်အားလိန်ထားတာလိန်ထားတာရအဲအလိုမပေါ်နိုင်ဘူးလားခင်ဗျားတို့ကအဝင်သာစိတ်သာအထွက်မသိလို့ခင်ဗျားတို့အလိန်ခံနေရအဝင်သိထွက်တဲ့စိတ်ပါတယ်ခင်ဗျားကဟင်အဲတော့ဥစ္စာရဘဒဝါကမေဇဝါတို့ဘာတို့လောက်ပြီးသွားတာပြောတာအဲတို့ ဗမာစကားနဲ့ပြောရင်တော့ချီးယူယူတွေးပါပါမှတ်ပါတဲ့ဒါတော့ချီးယူလဲချီးယူကမ္မထာထိုင်ပြောတာရှင်လေဒါတွေးပါလဲတွေးပါကမ္မထာထိုင်နေကြအဘာကြံလေးတို့ဟဲ့ဟင်ခင်ဗျားတို့မလုပ်ကြလို့ဗျအဲသစ္စာတွေအဲ့ဒီမှာကိုရှိလို့ချီးမှလည်းသစ္စာရှိမှတွေးမှလည်းသစ္စာရှိလို့ခိုင်းတာပါဟင်ဟုတ်ကလားအဲ့ဒီမှာလည်းမှတ်ပြီးတကြီးလေးနဲ့မင်းတို့လုပ်ကြည့်တာနဲ့ ဟင်အဲ့တော့သမိတာလုပ်ငန်းလေးတော့ကိုယ်မလို့ရှိသွားတယ်ကိုယ်မလို့ရှိပါဟင်သမိတာဒါလည်းမဟုတ်လားခုနကကြည်ရနေတော့ရှင်းပြလိုက်နောက်ပြန်ဆုံးလိုက်ဒီကိုကြည့်လိုက်ကြည့်လိုက်ကအလုံးလုံးပြင်တယ်နဲ့အလုံးလုံးပြီးနားတဲ့ကာလကျတော့ခုနကပကံခွဲရောတို့အဟုတ်ပြင်းပြင်းတို့ဒါကဘာမလို့တော့မလို့လုပ်တာမဟုတ်လားဒီကိုရထားတဲ့ဝတ္ထုဒီသေးလေးကိုသိစဉ်ခံစားဖို့ လုပ်တာမဟုတ်ဘူးလားဒါပြီးတော့သားတာတောက်တာမဟုတ်ဘူးလားတနေ့တာအတွက်ဒီလုပ်တယ်မပေါ်ဘူးဒါတော့လုပ်တာပါအဲ့ဒီလုပ်တွေကိုမှတ်ပါတဲ့မှတ်ပြီးစိတ်ကလေးတွေပဲလုပ်ကြည့်သားမှာတဲ့ဘုရားကမင်းတို့အကြောင်းသိလာလိမ့်မယ်တဲ့ဒါအကြောင်းသိပြီးကျွန်တော်ခိုင်းတာထင်တယ်ဟင်အဲ့ဒီမှာတို့ဘာတော့မကောင်းဘူးဆိုသားသူဘယ်နှယောက်ရှိလို့တော့ကောင်းတယ်ဆိုသားနာထင်တယ်

အဲ့တော့အကြောင်းပြီးအောင်ပါတဲ့အဲ့တော့ကိုယ့်ကိုယ်ကိုလည်းအကောင်းတင်တယ်လို့တစ်ဖက်ကိုလည်းအကောင်းတင်တာမဟုတ်ဘူးလားအဲ့တော့မင်းကိုယ်ကိုလည်းကောင်းကောင်းတယ်လို့ထင်တာသိချစီစမ်းကွာတဲ့ဒါထင်တယ်အာယုံနဲ့ဥပ္ပယ်နဲ့တက်ခိုက်တဲ့နေရာလေသူ့ပဲဖြစ်တဲ့အာယုံပဲလေသူ့ပဲလည်းမင်းအကောင်းထင်နေတာသိချစီစမ်းကွာတဲ့ဒါပဲထင်တယ်ဟင်အဲ့ဒါဘုရားခိုင်းတဲ့ကမ္မထာလေးရာ အဲ့ဒါတွေကိုမပြီးသေးဘူးပြပိုက်စိတ်တိုင်းတဲ့သတိတဲ့ဖြည့်တည်တဲ့နေသိနေတဲ့တုတ်တည်တဲ့သာဂရိတိပါတုတိတုံမှုပါဝေတဲ့ကတိသွားနေတဲ့ကာလဖြစ်ဖြစ်ဒါကတော့အလုံးမလုံးတဲ့ချိန်မှာကိုယ်သွားဒီပါလေအိမ်သားသွားခြင်းလို့ယူမှာပေါ့ခုနကအဖေကနေပရိကနေသွားအလုံးကောင်းပုံကိုပြောတာပါဒီလိုလေးခွဲလိုက်ကြပါဆိုရဲ့ဒီအဖြစ်ဒီလိုရနေတဲ့ကာလမှာပဲဖြစ်ဖြစ်တဲ့နေ့ဒီနေ့ခုလိုတိုင်းနေတဲ့ကာလမှာပဲဖြစ်ဖြစ်တဲ့ သေယလေးလက်ပြောင်းရတဲ့နေတဲ့ကာလမှာပဲဒီပြည့်တဲ့ဟုတ်ကဲ့ဗျာဟင်ဟင်ပြီးတော့တုတ်ပြီးတဲ့ဒါဟိုအိပ်ပြောသွားတဲ့ကာလမှာပဲဒီပြည့်တဲ့သာဂရိတို့ပြန်နိုးလာတဲ့ကာလမှာပဲဒီပြည့်တဲ့တုံးပါဝင်တယောက်တည်းဖိတ်ဖိတ်နေတဲ့ကာလဒီပြည့်တဲ့ဘာတိဒီဒီနန်းနဲ့ပြောနေတဲ့ကာလမှာပဲဒီပြည့်တဲ့သာမဂနာကာရီမတ်တိဒီလေးနဲ့မင်းတို့လုံရှိကြတာတဲ့ကဲပါကြမင်းတို့ ဒါကတော့ပိုက်စိတ်တိုက်နေတယ်ဟင်ဒါပိုက်စိတ်တိုက်တယ်ဘယ်လိုနေနေကွာဣရိယာပုတ်ပြီးပါနေတယ်မင်းအမေအိမ်နေနေကွာတဲ့အိရာကလည်းပြန်ငိုးငိုးကွာပြီးတော့မင်းအမေတယောက်တည်းကိုဟိုစိတ်စိတ်ပဲနေနေကွာသူများတွေလည်းပြောနေနေကွာတဲ့အဲကိုလုတ်ခါလေးကိုကမ္မထမ်းထိုင်မှာလို့ပြောတာမတ်တိစိတ်ကလေးနဲ့မင်းတို့နေကြည့်တာပါတဲ့အဲ့တော့မတ်တိစိတ်ကလေးနေကြည့်ရင်စိတ်စိတ်နေတဲ့ခါရဲ့ ယုံနာနှစ်ပါးဖြစ်ပြနေစကားများရဲ့ခါယုံနာနှစ်ပါးဖြစ်ပြသူမလားသူတွေ့သွားနေတာနှုတ်ရနေတာဟောသူမလားအဲရနေတာနဲ့ထိုင်နေတာဟောထိုင်နေတာနဲ့လဲလျောင်းတာဟောမတူနိုင်ဘူးအဲမတူတာလေးသိသိရှင်းတာပါဒီထိုင်ရင်ထိုင်တဲ့အကြောင်းလေးသိသိရှင်းတာပါထားရင်ထားတဲ့အကြောင်းလေးသိသိရှင်းတာပါဟုတ်လားသိရင်အိပ်သွားတဲ့အကြောင်းလေးသိသိရှင်းတာပါလို့ရင်လို့လာတဲ့အကြောင်းလေးသိသိရှင်းတာပါ ပြောနေပြောနေတဲ့အကြောင်းကိုသိသိချင်တာပါဒါဒါပြောတာတင်နေဟင်သိသိသိသိနေတဲ့ခါလေသိသိသိသိနေတဲ့ခါလေအကြောင်းကိုသိသိချင်တာအဲ့ဒီအကြောင်းလေးသိလို့သူသဘောသိရင်အဲ့ဒါလည်းတရားသိတာပဲကြက်ပြောလိုက်ကြဖို့လူသေးတယ်ဟင်ကိုယ်ကမှကိုယ်ကိုယ်နဲ့ကိုယ်စိတ်စီကအမှုတမှု အပြင်ကအာယုံကလာပြီးတော့ဟိုဘာတော့ဈေးပန်းဆင်းတာကတည်းကဟုတ်တယ်လေအဲသူလာပြီးဈေးပန်းဆင်းလို့သူဒီဒီဘောင်ကဝယ်လာမဟုတ်ဘူးလားဟုတ်ပါရဲ့ကိုယ်နဲ့စိတ်ကြတယ်လေဒီတို့မျိုးကိုယ်နဲ့စိတ်နဲ့ကဘေးခေါ်လို့ဟိုကလည်းလာကြောင်းရတာတယ်လေအဲအဲ့ဒီဟုတ်ကဲ့စီတဲ့ဒါပဲထင်တယ်ကွယ်အဲတို့သမိတာအလုပ်ကိုဒါလေးတွေဘာလုပ်လို့ရကိုလုပ်တဲ့အလုပ်ကလေးကိုမတ်ပြီးပြီးကလေးနဲ့လုပ်သွားရင်ဒီနေရာကအမှုဒီနေရာမှာမပေါ်နိုင်ဘူးလား စာရေးစားတဲ့အကြောင်းမသိနိုင်ဘူးလားသွားတော့ဟောဗျာဟင်သွားတယ်သွားတဲ့အကြောင်းသိနိုင်တာပဲစားတယ်စားတဲ့အကြောင်းသိနိုင်တာဗျာဟင်ပြီးတော့ဒေါသစိတ်ဖြစ်နေတဲ့အခါဒေါသစိတ်အကြောင်းနဲ့မသိနိုင်ဘူးလားဗျာအဲဒေါသစိတ်ဖြစ်နေရင်ဟောဗျာအဲစိတ်ဆိုးလေးဖြစ်တဲ့အခါပြီးတော့စိတ်ကောင်းလေးဖြစ်တဲ့အခါဟောမသိနိုင်ဘူးလားဗျာအဲ့တော့ဘာမဆိုအဲ့ဒီကိုယ်လေးနဲ့စိတ်ကလေးနဲ့အလုံးလုံးထားလေးကိုတို့ပါတော့နောက်ကတတိလေးကနောက်ဆောင်ခံ မ်းပြီးလိုက်မှနေရင်သူ့သိကျင်တဲ့အကြောင်းတွေမသိနိုင်ဘူးလားအဲအကြောင်းသိသွားလို့သဘောကိုယူပြီးသွားရင်အထင်ကြီးခြင်းပြီးခြင်းဝင်မလားအဲတော့အရှိတော်အာယုံကံယူပြီးကံပြီးဖြစ်တဲ့တက်ကကလေးတော့ခံစားမှာပေါ့အဲတော့အထင်ကြီးခြင်းကြောင့်ဖြစ်တဲ့တဏှာဟောဝင်ဦးမလားဗျာအထင်ကြီးခြင်းကြောင့်ဖြစ်တဲ့မာနဟောဝင်ဦးမလားဗျာကိုယ်နှစ်ခုကြားကဖြစ်တဲ့ငါမျိုးငါကြားတဲ့ဒိဋ္ဌိဟောဝင်ဦးမလားဗျာ ဒီအဲ့ဒီပါပင်စာသုံးချက်မဝင်ရင်အဲ့ဒါအချဲမရှိတော့ဘူးဟင်အချဲမရှိရင်မကျေတော့ဘူးမကျေရင်ကျင်းပြီပဲအဲ့နေရာကျင်းရင်တို့ပါတော့ခကြီးတူတူလေးနဲ့ဖုံနိုင်တယ်ဘုဘဝတူတူတူတောင်းဖို့လူသေးလားအဲ့နေရာကျင်းခကြီးတူတာပဲအဲ့ခုနပြောတဲ့အထင်ကြီးတို့တနာအထင်ကြီးတာသူ့ဘက်တင်တယ်ဟိ အတင်ပြီးတော့မာနအတင်ပြီးတော့ကိုယ့်ဘက်ကိုစိတ်ကြောက်နေလို့ဟိဟုတ်လားသိပြီးတော့ခုနငါမင်းနဲ့ငါကြတဲ့ဒိဋ္ဌိရဲ့ဒီသုံးခုလက်ခံနေကျေမှာအဲကျေရင်ခင်ဗျားတို့ခကြီးရှိမယ်ဟုတ်ပါဘူးခကြီးရှိနေတာကဝိုးဘွားတူတူပြောရင်ဟောရမလားမရပါဘူးအဲရှိတာကြီးခင်ဗျားတူတူလို့သွားပြောဘုရားကြီးသွားပြောမနေနဲ့ဟုတ်ပါဘူးအဲကိုရှင်ရှိမှာပဲကိုတူရင်တူမှာပဲဟုတ်ပါဘူးဘုရားက ဘေးကနေဝင်ပြီးတော့နင်တူဟဲ့စီရဲတော်မင်းပေးလို့မရအဲ့တော့တို့ဟာဒီရှင်းခြင်းလေဒီလိုလေးအလိုက်ရှင်လေးနေကြပေါ်လေရှင်းခြင်းတော့နောက်ကလိုက်ရှိကြဘုလို့ပါဘူးဟင်ရှင်းခြင်းလားတူခြင်းလားမယုံပါဗျာသူငယ်ငယ်တုန်းကတော့ကြောမှနေကြတာဟုတ်ရဲ့ကျောင်းသားတို့ကတော့အဲ့လိုများပြောလို့များမယုံရင်တို့အချိန်ခိုင်းတာကနင့်ဖျားသူနင့်မူသူဖြစ်သူကိုယ်ပဲတော့ သိရပါ့မလားဟင်ဟာခမယုံတော့လည်းခမရတော့ဒီလိုမျိုးတော့ကိုယ်ကမှလည်းကိုလိုပြောတာမယုံလို့တော့အကျိုးထိုင်းမှာဟင်မှန်ပါပါဟုတ်ကဲ့မှန်ပါပါဘယ်လိုဒီတရားတော့မကြည့်ရဘူးတဲ့ဒီဒီလောကကြီးပေါ်ပဲနေတော့မှန်ပါပါဗျာဒီတရားကြည့်ကြလားတို့ကြည့်ပါဗျာဟင်ဘယ်လိုအကျိုးထိုင်းမှာဘုရား ဒီဘုရားသူတို့ဟောပြကတော့မကျင်းဘူးဆိုတော့ကိုယ်စကားကိုမယုံဘူးတော့လည်းတူတူတူလို့ဟာကိုယ်ကိုယ်ကိုမမယုံရင်ဆက်ဘဒူဘဒူကလည်းရုံတော့မလဲဟုတ်ကလားဟောပြသူများတွေအယုံကျင်းတဲ့လူကြီးတွေပဲလားဟာတို့ပါဗျာဟာတို့မျိုးတို့တော့မပြောရပါနဲ့တော်နေတို့ပါပါဘာဖြစ်လို့တော့ ဟုတ်ကဲ့တော်တယ်ဒီကူတော့ကြတို့ဘူးပါအဲတို့ဘူးဘူးမှာပါလေခင်ဗျားတို့ပြောအောင်အမ်တို့တော့ပါပါသေးလို့မင်းဝန်ပါတယ်တင်းကြီးလည်းသားပြန်ပါပါသေးလို့လားဟင်ကိုကဒိနာကြီးကြီးတယ်ဘယ်သူမှမယုံနဲ့ဟာလေဟင်ကိုကိုကိုတရားပုံမှမယုံလားဘယ်သူကယုံပါတယ်ခင်ဗျားတို့အေးအဲ့တော့ကိုကိုကိုယုံအောင်လည်းပြောသလိုလုပ်ကြသားမှာဟင် ကိုယ်တန်ကိုကြားကြပါစေကိုလောက်တာကိုမြင်ပါစေကိုယ်တန်ကိုကြားပါစေတော့ကိုပြောတယ်လို့လုပ်နေရပြောတယ်လို့လုပ်သူဒီကိုယ်တန်ကိုကြားတော့သူဟင်ကိုလောက်တာဟိုဒါအကျိုးရှိပြီးအကျိုးမရှိဒါအပြစ်ရှိပြီးအပြစ်မရှိလို့ဒီရင်ကိုလောက်တာကိုမြင်ပြီတဲ့လို့မမြင်သေးခင်ဗျာကိုလောက်တာကိုပြောတယ်လို့ကိုမလုပ်သေးခင်ဗျာကိုယ်တန်ကိုမကြားဘူးဟင် အဲ့တော့တို့ပြောတဲ့နည်းလေးကတော့တို့ရွာတဲ့သုံးကမ္မထာမှာဗျာဒီဘာကြံလေးတွေပါသေးတာဗျာဒီအဲ့ဒီပဲလုပ်ခဲ့ရင်တို့လူကျင်တဲ့ဟာတွေသူ့ဟာသူပေါ်လာမှာပါတရားလည်းမကြဖို့မလိုပါဘူးဗျာကြည့်နေတာလည်းတတ်ဖို့မလိုပါဘူးဗျာသမာဓိကြည်အောင်လည်းမလုပ်ပါနဲ့ဗျာအဲ့ဒီအမှတ်ကလေးနဲ့ကဘာပေါ်ပေါ်မှတ်သိတဲ့ကလေးကလုံးတဲ့နေရာတော့ကိုလိုက်ပြီးတော့နောက်အောင်ခံမှတ်ကြည့်စမ်းပါတို့ဒီညာမှာ မှတ်မိတော့ဆရာလေးပေါ့ကွယ်သူတိဟိုခိကကြီးတဲ့အထာကတာပဲကွယ်အဲ့ဒီမှာကလာမသိကြောင်းမှာစိတ်ကမ်းကြောင်းမှာနေတဲ့တန်ဃာတော်90ရဲ့လှုပ်ထုံးလုပ်ပြီးလေသူကဒီပฏิပဌာန်းကြီးနဲ့ကြားတာတယ်ကလာမသိကြောင်းမှာစိတ်ကမ်းကြောင်းမှာသူတို့တန်ဃာတော်90နေကြအဲဝါမဆိုခင်ကတော့သူတို့ဂတိကဝပြုကြတယ်တဲ့ငါရှင်တို့ ငါတို့ခုလိုသာသနာပေါ်ဝင်လာတာကျွေးတင်လို့မျက်နာပူလို့လာကြတာလည်းမဟုတ်ဘူးကွာပြီးတော့မင်းကြီးမင်းတန်တင်လို့ကြောက်လို့တို့ရောင်းလို့လာတာလည်းမဟုတ်ဘူးတဲ့ပြီးတော့ငါတို့ပြီးဝိုင်းလူမှုကိစ္စတွေလောကမှာပြင်းလို့ဝင်လာကြတာလည်းမဟုတ်ဘူးတဲ့တို့ဝင်လာကြတာလေသံတရာကတကယ်ထွက်ကျင်လို့တကယ်လွတ်ကျင်လို့ဝင်လာကြတာလေတဲ့အဲ့တော့ဝင်လာကြတဲ့အတွက်ငါတို့ဒီမှာ ဆယ်တော်ပုဂ္ဂိုလ်တော်အကြောင်းမရှိဘဲနဲ့တဦးနဲ့တဦးမဆုံရသလားနဲ့သူ့ပြီးတော့မနေကြသလားပေါ့သူ့မိစကားပြောမှာဟုတ်ဗျသူ့မနေကြသလားနဲ့ဟုတ်ကလားပြီးတော့ဒီနေရာဖြစ်တဲ့ရှိနေတာဒီနေရာမှာတတ်ကြသလားနဲ့ဟုတ်ကလားဟင်အကျိုးမထားကြသလားပေါ့အဲ့တော့တခြားနေရာတော့ဒီကိစ္စကဘာမှဒီတော့ဒီပြဿနာမပေါ်ပါဘူးဆုံးငံသွားတော့ပြဿနာပေါ် သုံးငါသွားတော့ပါမယ်တန်ခါ90တန်းသွားတာတင်90တန်းသွားရင်ကြီးတာပုဂ္ဂိုလ်ကြီးကဒီနေရာမှာအတူလေးနဲ့ကြီးလေတာတစ်ခုဖြစ်နေရင်အဲ့ဒီနေရာရပ်ပြီးမှားတဲ့ကြီးလေတာဖြစ်နေပြီးဖြစ်နေပြီးတို့သာရတော်တာရာဂစိတ်တန်တာရာဂစိတ်တန်ဒီပဇာနာတိဖြစ်နေဇာတာတိဖြစ်နေပြီးဖြစ်နေပြီးဒေါသဖြစ်နေတဲ့တာဒေါသစိတ်တန်တာဒေါသစိတ်တန်ဒီပဇာနာတိငါဒေါသဖြစ်နေပြီးဖြစ်နေပြီးအဲ့ဒါမှန်ရမှာလေအဲ့ဒါကြောင့်နောက်ကတန်ခါ49ပါးကမသွားဘူး မတတ်ကြည့်ရနေရမှာ။ဒါကြီးကကိလေသာမတူမချင်းသူတတ်နေရမှာဟုတ်။ဟင်အမတူမချင်းတတ်နေရမှာ။ဒါကြလို့အဲဒီကိုယ်တော်ကြီးရပ်ပြီးမှတ်လို့မှသူကိလေသာကအတူကအာကြီးနေလို့အောက်ကဟိုတို့ပါတော့အခြေခံကကောင်းနေလို့အတွေးကမရဘူးဆိုရင်တပိတ်ကလေးပြီးကြပြီးအဲ့ဒီနားလေကောင်ထိုင်ရမှာလေကြာမှန်ပါဗျာအဲသူကထိုင်ရင်လည်းနောကဟာရလည်းအကုန်လုံးသူတို့ထိုင်ရပါလေကြာ ဟင်အဲ့လိုကိုတာမှာပဲအဲ့လိုတာလို့မှတို့ပါတော့ကိလေသာကမသိမင်းမချက်ဘူးလားမင်းနောက်က49ကမင်းကြောင့်သိကုန်မင်းဟင်သူကြောင့်ဒီလိုကနောက်ကနေစောင့်နေရတယ်သူဟာမင်းကြောင့်သိကုန်မင်းမချက်ဘူးလားတော့ကိုယ့်ကိုသုံးမှာအဲ့မှာစိတ်စိတ်ကလေးပေါ်လာတော့အာထုံးလို့ပြီးရောက်ပြီဆိုတော့မှရှင်းတန်းသွားတာလေဗျာအဲအဲ့ဒီတိုင်းမပေါ့လေ49ပါးမြောက်ကဒီကိစ္စပေါ်ရင်ရှိတပါးကတော့ကြွနေပေါ့နောက်ကရတဲ့ဒီတိုင်း အဲ့လိုကြီးသွားကြရတယ်ဒီနေရာမှာဖြစ်တဲ့ကိလေသာဒီနေရာမှာတတ်ကြသလားနဲ့ကွပြီးတော့လည်းတရားဓမ္မတွေနဲ့တွေ့နေစကားပြောရမှာဆိုတော့ယူဝင်ပြီးသွားဟုတ်ဒီနေပြီးသွားအဲလမ်းတွေ့လို့ရှင်တော့ရှင်ဘုရားဒီကိလေပါနေပါလေဗျာဥပုံလေးကဗနေမြောက်ပါဗနေမြောက်မှာဖြစ်ပါလိမ့်မယ်ဘုရားမေးလို့ရှင်တော့ယဟန်တို့မြည်ပြီးဝစီပြေးသွားမရှင်ကောင်း အဲဒီခါကျမှသာသေးကနေဘွန်းဆိုပြီးတွေးပြီးတော့ဟိုဒီဒီသမင်းကလူလူအရေးတစ်ချက်ပဲတော့မို့သမင်းလာလို့တစ်ချက်ပဲဟင်းဟင်းရောတခုလို့တခုအောင်ဒီဓာတ်သွားမယ်တော့ဘယ်သူမှမင်းမဲ့လို့မကျင်တော့ရွာဘောဝကိုဆိုတော့အဲဒီခါကျမှတွေးထားတယ်ရွာဘောဝကသူထွေးထားတဲ့ဒီခွက်တူကြည့်ရင်ဒီကနေ့တဏ္ဍာတန်ငါကြွားတယ်ဆိုတော့သိနေတယ်တဲ့အဲ့လောက်ပြင်တာကွယ်

ဉာဏ်ဉာဏ်ရောက်တာပေါ့ဟင်ကြောကြောလုံးလို့တို့နည်းနည်းရောက်တာဗျဟုတ်ကလားသူတို့ဉာဏ်ဉာဏ်ရောက်ခြင်းလို့တူတူရောက်ခြင်းတဲ့ပုဂ္ဂိုလ်ရောတူတူလေးနဲ့ရောက်သွားတာဟင်သူတို့ကသူတို့သုံးလပါဘူးတို့သုံးနှစ်နဲ့လည်းမပြီးအဲဒီ30နဲ့မပြီးဆိုတာဘယ်လိုလုပ်သူကဆွဲထားတာတင်လဲဟင်တူချင်းပြင်းပေါ်ဟဲ့ဟင်တူချင်းပြင်းပေါ် တို့တို့တို့လာတို့ကျင်တာသင်ပြင်းနေမှမလုပ်ခဲနဲ့ဒီသူတို့တော့အဲ့လိုလုပ်သွားဒုက္ခတွေများခရီးသွားလို့များလမ်းကြည့်လို့တာပေါ်လို့ထိုင်ရမယ်ဆိုရင်တော့လက်ကွင်းထဲမှာဆိုလက်ကွင်းထဲထိုင်နေမယ်ဗျဟင်ဘလုံးကြာကြာထိုင်ရမလဲတို့အရင်ကလက်ကွင်းလက်ကွင်းထဲအဲ့ပိုင်းမှာတည်းကအဲ့လိုကြည့်လို့တာပဲပေါ်လို့ဒီနေရာမှာဖြစ်တဲ့ကြည့်လို့တာဒီနေရာမှာတတ်မယ်ဆိုရင်တို့ဘလုံးဒုက္ခတွေတော့ဘလုံးလုံးထိုင်ရမှာလဲလား ခဏတစ်ပြုံးနဲ့ရတော့ပါတယ်တမင်းလေးလောက်နဲ့ခင်ဗျားတို့တန်ထနိုင်ပါလိမ့်မယ်တို့တို့ရတာဒီလိုဟုတ်ဘာဖြစ်လို့လဲခင်ဗျားတို့ကိုယ်ကိုယ်သိသေးတာပဲအတော်တော်နဲ့တွေ့တာရတော့ပါတယ်တမင်းလေးလောက်ရတော့ဘူးလားဒါရေဆန်ကမလေးလောက်ပြီးတော့ထားလောက်ပါတယ်ဟုတ်ကဲ့ဟုတ်ဗျာဒီလိုဆိုခင်ဗျားတို့ ololai n gị aaabere tụ ga alụ ọha doahọ naeo bụ amagwụgị ọmụmụ ue eyibugwuru ya eo elugbour uzi nri drụawe eanmeoaharaya ozi dịa h icepi a ịrara ya ozi rụ ယုံကြည်ယုံကြည်တော့သွန်တက်တယ်ယရနာသုံးပါးလည်းယုံကြည်သူလားယုံကြည်တော့ရတာလေအသွန်တက်တာလေမယုံကြည်သူမရဘူးပဲတို့ဘာလို့ဖျားနဲ့တူတိုင်းမှာကျွတ်တောင်းဝင်ရင်အိန္ဒိယပြည်ကလားမကြံရဘူးလေအဲယုံသူလောက်သာပါသွားတာဗျအဲမယုံသူပါဘူးဗျပြောသူတော်ကောင်းတွေဘောလုံးယုံမှတယ်ဟဲ့သူတော်ကောင်းတို့လူကြီးဘယ်တော့မှကြောက်မတုံးအဲလူကြီးကိုဘယ်တော့မှခုတုံးလို့တော့သူစီးပွားမကြောက်ဒီတဲ့ဆိုတာတော့ကိုယ်တတ်ကိုယုံမှာ မလွတ်ခင်ကဖြစ်ပါမလားဆိုတော့တော်တော်ကျုံးမယ်ကျုံးပါဘူးဟင်ဒီပုဂ္ဂိုလ်တွေဒီယုံနဲ့ဒီနာဒီလိုဒုက္ခခံလို့ပါရမဟုတ်လားတို့ဟောဒီယုံနဲ့ဒီနာမဟုတ်လားဒီလိုဒုက္ခခံမရနိုင်ဘူးလားအေးဒီလိုလေးလဲကိုယ့်ကိုယ်ကိုကိုယ်တတ်ပြီးလေးကိုယုံညာအေးတော်ကြရောပေါ်တော့အာ